ခုဒီနေ့ကကိုကြီးများအခရာလေးလုံးပါတဲ့တရားကိုဟောပါမယ်လို့ဝန်ခံတော်ပါတယ်။ဒါကတော့အပမာဒပါပဲ။အပမာဒဆိုတာပမာဒရဲ့ဆန့်ကျင်ဘက်လို့ပြောတော်ပါတယ်။လူရင်းလည်းပဲပြောတော်ပါတယ်။ ဥပမာတော့ပြောလို့ရှိရင်သူနဲ့တွဲဖက်တဲ့ပမာဒအကြောင်းနဲ့ပြောမှဒါမှပို့ပြီးတော့သဘောပေါက်လွယ်ပါတယ်ဒီတော့ပမာဒကတစ်မျိုးအပမာဒကတစ်မျိုးပေါ့လေနှစ်မျိုးအဲ့ဒါလေးတော့မှတ်ထားရပါတယ်ပမာဒဆိုတာကတော့ ချွတ်ယွင်းခြင်းဆိုတာချွတ်ယွင်းသည်ဆိုအတိပ္ပယ်လည်းရပါတယ်ချွတ်ယွင်းသည်ဆိုတာအင်္ဂါမစုံတာပေါ့မပြည့်စုံတာပေါ့ရေယူတာပေါ့ဘယ်လိုဆိုလို့ရှိရင်အနေထားမမှန်တော့ဖောက်ပြန်တယ်ဆိုအတိပ္ပယ်လည်းရပါတယ်ပဂတိအနေထားမဟုတ်တော့ဘဲနဲ့ ဖောက်ပြန်တဲ့သဘောမျိုးပေါ့ပရိနိဌာမဟုတ်ဘူးဆိုလို့ရှိရင်ငကိုအနေထားကတော့မဖောက်မပြန်ပြည့်ပြည့်စုံစုံဖြစ်နေတော့သူ့နေရာနဲ့သူပေါ့လေတာဝလဝတရားတွေဟာလေဟင်းနဲ့မရှိဘူးပေါ့ လူတွေမှာတာဝန်တရားဆိုတာရှိပါတယ်တမ။ဒီတာဝန်တရားစသည်တွေလည်းပဲလေ့ရှင်းသွားသည်ဆိုတဲ့အဓိပ္ပာယ်လေးရပါတယ်နော်။လေ့ရှင်းသွားတယ်ဆိုလို့ရှိရင်လည်းပဲကိုလှုပ်ဆောင်ရမယ့်အရာတွေဟာပြက်ကွက်သွားတယ်ပျက်စီးသွားတယ်ဆိုတာပါလိမ့် ဒီလိုအဓိပ္ပာယ်လည်းရပါတယ်အဲ့ဒါအရေးဆွေးလိုက်လို့ရှိရင်ပုတ်ဆတဲ့သဘောပါပဲလေးလေးပင်ပင်လေးလေးစားစားမရှိပဲနဲ့ပုတ်ဆတဲ့သဘောပါပဲအဲ့ဒါကိုပဲမိလျော့တယ်လို့ဒီလိုခေါ်ပါတယ်ဓမ္မအဲ့ဒါပမာဒရဲ့အဓိပ္ပာယ်ရောပဲအနေအဓိပ္ပာယ်ရောပဲလား အဲ့ဒါလေးတော့မှတ်ထားရပါလားတော့ဒီတော့ပမာဒတွေဖြစ်လို့ရှိရင်ကောင်းကျိုးနဲ့ဆိုးပြစ်ဆိုရင်ဆိုးပြစ်တွေပဲဆိုးကျိုးတွေပဲရတာပဲဒီတော့ပမာဒဟာလူ့တရားတွေပေါ်လို့ချွေးသွားလို့ရှိရင်ဆိုးကျိုးသာရရှိတတ်တဲ့အရာဆိုတော့ ရှောင်ရှားရမယ့်အရာပဲဆိုတာပေါ့လေပယ်ရှားရမယ့်အရာပဲဆိုတာပေါ့လေရှောင်ရှားတယ်ဆိုတာမပြုမပြောပဲနဲ့ရှောင်ရှားတာလည်းရှိပါတယ်တစုံတရားပြုမယ်ပြောမယ်ဆိုလို့ရှိရင်အပြစ်ကမကင်းတော့အဲဒီလိုဟာမျိုးဆိုရင်ရှောင်ရှားရတာပဲတော့ အဲမရှုံစားနိုင်လို့ရှိရင်လည်းပဲခုနဆိုးကျိုးပဲရမှာပဲဒီမှာဥပမာတော့ဆိုတာအဲ့ဒီရဲ့ဆန့်ကျင်ပဲဆိုတော့ဟိုကချိုးရတယ်ရမချိုးရဘူးအင်္ဂါစုံတယ်ပြည့်စုံတယ်ဆိုတဲ့အဓိပ္ပာယ်ရွေးနေရိုးတယ်လိုတယ်ဆိုတာလည်းမရှိဘူးဒီခါပြည့်စုံရပါလားဟိုကဖောက်ပြန်တယ်ဆိုရင်တရားတည်ငြိမ်တယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဒါတော့ ဟောတရားဝန်တရားတွေစသည်လေဟင်းတယ်ဆိုလို့ရှိရင်ဒီကလေမလေဟင်းဘူးပြက်ကွယ်ဘူးဆိုတဲ့အဓိပ္ပာယ်ရတယ်အဲဒါလို့အခြေကောင်းနေကောင်းနေဖြစ်နေတာအပမဒပါလေအပမဒရဲ့ကောင်းအကျိုးကတော့ကောင်းကျိုးပဲဒီပါရတာပါဒီမှာဘာဖြစ်လို့လဲဆိုတော့ ရှောင်ရှားတဲ့ရက်ဒီရှောင်ရှားတော့ဆိုးကျိုးမရအောင်ဆောင်ပွားလိုက်တဲ့ဒီနေ့အရာတွေကိုလိုက်လာသလောက်ကောင်းကျိုးတွေရတာပဲဒီမှာရှောင်ရှားတဲ့နေရာကြီးရှောင်တော့ဆိုးကျိုးမရဆောင်ပွားလိုက်တဲ့ဒီနေ့အရာတွေကိုဆောင်ပွားလိုက်လာတော့ကောင်းကျိုးရတဲ့ဒီတော့ ကောင်းကျိုးလိုလားတဲ့ပုဂ္ဂိုလ်တွေဆိုးရိုးကိုကြောက်ရွံ့မုန်းဆက်ဆိုပြီးတော့ကောင်းကျိုးလိုလားတဲ့ပုဂ္ဂိုလ်တွေပမာဒခေါ်တဲ့အမှားလမ်းမလိုက်ဖဲနဲ့ပေါ့လေအပမာဒခေါ်တဲ့မှန်ကန်ဖြောင့်ရှင်းတဲ့လမ်းလက်ရမှာပါပဲဒီမှာအဲတော့လမ်းဆုံးနဲ့လမ်းလမ်းမှာလမ်းကောင်းနဲ့လမ်းမှာပေါ့လေဒီမှာခွဲကြပြီးတော့မြတ်စွာဘုရားပြထားပါတယ် ပြီးတော့ထိုင်ဝမ်မှာဆိုလို့ရှိရင်အခုရင်သွားလမ်းတွေဟာလက်ရကံပေါင်းနဲ့လက်ဝဲကံပေါင်းနှမျိုးရှိတော့ဒီမှာဆိုလို့ရှိရင်တော့လက်ရကံပေါင်းတော့ဒါဒါရင်လမ်းကြောင်းအမှန်ပဲတိုင်ဝမ်မှာသတ်မှတ်ထားတာဒါယုံမောင်းတဲ့ပုဂ္ဂိုလ်တွေဟာလက်ရလမ်းလက်ရတာဟွန်း လေးရလမ်းမလိုက်ဖဲနဲ့လေဝဲလက်ကသွားပြီးတော့မောင်းလို့ရှိရင်ဒါမမှန်ဘူးပေါ့ဒီမှာသတ်မှတ်ထားတာအဲတော့လေးရလမ်းရင်ကျော်မောင်းရတယ်ဒီစီကလည်းနားလေရတယ်နှုတ်လည်းမှန်ရတယ်အကွေးအကောက်လေးမှာဆိုလို့ရှိရင်ဆက်ရှင်လျှော့ပြီးတော့ဖြည်းဖြည်းသာသာတတိထားမောရတယ် အချက်ပြပြီးမိပွက်ရောက်ပြီဆိုလို့ရှိရင်မိစိန်ပြရင်သွားမိဝပြရင်ဆက်ရှင်လျှော့တတိထားမိနိပြရင်ရလက်ကင်ကိုနိုင်နိုင်ကင်ပြီးတော့ဗောလေသူရင်ကြောတန်းရင်စီကန်းနားလည်ပြီးတော့ဗောလေမမသာမောင်းသွားလို့ရှိရင်ကတိုက်မှုမဖြစ်နိုင်ပါဘူးကိုကမှားလို့ကတိုက်မှုမဖြစ်နိုင်ဘူး ရေးကြည့်တာတော့လူသားပြီးသားလို့ရှိရင်ကိုယ့်ဘက်ကမမှားဖို့ရအတွက်ပေါ့လေကိုလျှောက်ရမယ်လမ်းကြောင်းလျှောက်မှာကိုလျှောက်ရမယ်လမ်းကြောင်းလျှောက်လို့ရှိရင်တော့အဲ့ဒါပြဿနာဖြစ်မှာပဲဒါသိကြတယ်ဒီတော့လျှောက်ရမယ်လမ်းကြောင်းမလျှောက်ဘူးဆိုလို့ရှိရင်တော့ပြောစရာကြဲစရာအပြစ်တွေရှိတော့တာပဲ ရိုင်းဆိုင်မှုတွေလည်းဖြစ်တော့တာပဲဒီတော့အပြစ်ရှိတဲ့လမ်းကြောင်းလျှောက်လို့ရှိရင်တော့ကောင်းကျိုးတော့မရဘူးဆိုးကျိုးရမှာပဲဒါသိကြတယ်အပြစ်မဲ့တဲ့လမ်းကြောင်းကိုပုံမှန်စီးတဲ့ကံနဲ့သွားလို့ရှိရင်ပြောစရာကြည့်စရာအပြစ်ကကင်းနေတော့အလိုလိုပဲခုံ ရှိလာတော့တာပါပဲကောင်းတဲ့ဂုံကျေးဇူးတွေရှိလာတော့တာပါပဲဘယ်တော့ပဲလူလောကမှာပညာတွေတတ်တတ်ပစ္စည်းတွေဘယ်တော့ပဲချမ်းသာချမ်းသာဘယ်တော့ပဲယာရုတွေကြီးကြီးပါလေလောကကုံပြည့်စုံပါလေအပြည့်မကင်းဘူးဆိုလို့ရှိရင်ရှင်မွန်တိုက်ရှင်မွန်ကြီးကမထိုက်တာမဟုတ်ဘူး ဒါကြောင့်အပြစ်ကင်းအောင်အထူးကြိုးစားရပါတယ်အဲ့ဒီပြေကအောင်အထူးကြိုးစားတဲ့ပုဂ္ဂိုလ်တွေဒီလမ်းမလျှောက်နဲ့လမ်းမှာဒီလမ်းကမှလည်းလမ်းမှာလျှောက်ဆိုတာပေါ့မြတ်စွာဘုရားကအပမာဒလမ်းကြောင်းပြထားပါတယ်ခုထိုင်ဝါမှာဆိုရင်ရင်းနဲ့ခီးသွားတဲ့အခါ ရင်သေးသေးပဲဖြစ်ဖြစ်ရင်အလတ်စားပဲဖြစ်ရင်ကြီးပဲဖြစ်ဖြစ်သမှတ်ထားလက်ရကံမောင်းမမောင်းပဲနဲ့ပေါ့လေလက်ဝဲဘက်ကသွားပြီးတော့မောင်းမယ်ဆိုရင်ဒါလမ်းမှာပဲလမ်းမှာသွားလို့ရှိရင်တော့ကိုယ်ကစားပြီးတော့မှားပြီကိုယ်ရောက်ကိုယ်ရောက်တပည့်သားပုဂ္ဂိုလ်တွေလည်းပဲထိခိုက်နိုင်တယ် ကိုလည်းပဲနာမှာနာတာပဲသူတို့ဘာလည်းပဲနာတာပဲအဲတော့လောကကံမောရှောင်ရပါတယ်ဟွန်းလုံးဝရှောင်ရပါတယ်တမလက်ရကံမောဝင်ဖြစ်စီသတ်မှတ်ထားတဲ့နှုံးနဲ့ကဲ့ရော်လည်းဖောင်းရပါတယ်တမကိုကသတ်မှတ်ထားတဲ့နှုံးနဲ့ လွန်ပြီးတော့မောင်းမယ်ဆိုလို့ရှိရင်လည်းဒါလည်းပြဿနာဖြစ်တာပါပဲဒီမှာအဲလိုအလွန်လည်းမရှိရအောင်မှန်ပေမဲ့လို့အလွန်လည်းမရှိရအောင်ပေါ့လေတိတိကျကျဖြစ်ဖို့လည်းအရေးကြီးပါတယ်ဒီမှာအဲဒါလို့ဆိုလို့ရှိရင်ကိုယ်ကစမှားတာတော့မရှိတော့လည်းရကောင်းမှမောင်းမယ်ဆိုရင်ကိုယ်ကစပြီးတော့မှားပြီ နေရကံကောင်းဖြစ်စီဖြစ်ပေမဲ့လို့စီကံမဲ့အလုပ်လို့ရှိရင်လည်းကိုယ်ကစပြီးတော့မှားပြီအဲဒီလိုဆိုလို့ရှိရင်ကိုယ်လည်းမသက်သာဘူးသူလည်းမသက်သာဘူးအဲတော့လူရဲလို့ဖြစ်လာပြီဆိုလို့ရှိရင်လူနဲ့တူအောင်ပေါ့လေလူစီကံလေးတွေအတိုင်းအဲဒီလျှောက်ဖို့ရတော့မြတ်စွာဘုရားကအပ္ပမာဒဆိုတဲ့စကားလေးသုံးထားပါတယ်ဓမ္မကိုယ်ကစမမှားစီနဲ့ မှားတဲ့လမ်းကြောင်းကိုရှောင်ရှားပြီးတော့မှန်တဲ့လမ်းကြောင်းကိုဖြောင်းရောက်လိုက်ကိုယ်ကစားမမှားဘူးတကွာစားပြီးတော့မမှားလို့မမှားအောင်လို့တတိထားတယ်လို့ပြောလေကိုကမှားနေပြီမဲ့လို့သူများကမှားလို့ကိုကရောခံရတော့လည်းပဲအဲ့ဒါလည်းတတိထားပါတဲ့အပမာဒလက်ကြံပြုပါတယ်တော့အဲ့ဒါလိုလည်းပဲဆိုထားပါတယ်ဒီကတော့ ဒီလိုအပမရလမ်းကြောင်းလျှောက်တယ်ဆိုတာကောင်းကျိုးရဖို့ပဲဖြောင်းဖြောင်းလျှောက်နိုင်လေလေကောင်းကျိုးရလေလေပဲပြည့်ပြည့်စုံစုံလုံလုံလောက်လောက်ဖြစ်အောင်လို့ယူတည်ရှိဆက်ဆက်နဲ့လျှောက်နိုင်လေလေကောင်းကျိုးလည်းအပြည့်ရလေလေပဲဒါတော့ကောင်းကျိုးအပြည့်ရဖို့ရပါလိမ့်လမ်းမှာလျှောက်တဲ့အခါမျိုးမှာ ရှိတဲ့ကံကြီးလျှောက်တတ်အောင်ပေါ့လေရှိကံလေးတိုင်းလည်းသွားရပါတယ်ဒီမှာလမ်းမှာလျှောက်တာကဓမ္မခေါ်တာပေါ့လေကိုယ်အတွက်ကောင်းကျိုးချမ်းသာဖြစ်ဖို့ရာအတွက်ပေါ့လေကောင်းကျိုးချမ်းသာဖြစ်ဖို့လမ်းကြောင်းပေါ့အဲဒီလမ်းကြောင်းကြီးဖြောင်းရောက်လျှောက်ပြီးဆိုလို့ရှိရင်ရှိတဲ့ကံကြီးလျှောက်တတ်အောင်ဝိနည်းဆိုတော့ရှိပါတယ် အဲ့ဒါဓမ္မဝိရိယပေါ့အဲ့ဒီတိုင်ကျင့်သုံးနိုင်လို့ရှိရင်မြတ်စွာဘုရားရဲ့အဆုံးအမကိုယ်မှာရှိနေတာမဟုတ်လို့ကိုယ်မှာဖြစ်နေတာမဟုတ်လို့ကိုယ်မှာဘုရားဆုံးမတည်တယ်လို့ဆိုရမှာပါပဲမြတ်စွာဘုရားသာသနာတည်တယ်အဖို့ဆုံးမကြီးရအောင်လုပ်တယ်မြတ်စွာဘုရားသာသနာကိုကြည်လီမှသိပြီးတော့ရှောင်စရာကြီးဆောင်စရာကြီးသိပြီးတော့ ဆောင်ရွက်တယ်ကိုယ်ပိုင်သာသနာဘောဓိဒါပြည့်စုံတယ်ဆိုတာဘောဓိဒီလိုဆိုရတာပါပဲကိုယ်ပိုင်သာသနာပြည့်စုံသွားရင်ပြည့်စုံသလားပြောစရာကြည့်စရာပြည့်ကင်းတော့တာကိုယ်ရောက်နှုတ်ကတန်ရှင်းတော့စိတ်နဲ့စိတ်ထားပြီးတော့တန်ရှင်းတော့တာပါပဲတန်ရှင်းတယ်ဆိုလို့ရှိရင်ကိုယ်လုံးစိတ်ထားတယ်လည်းယဉ်ကျေးတော့တာပါပဲ ကိုလုံးစိတ်ထားကြီးအပူမရှိပဲတဲ့ပေါ့လေအေးချမ်းမှုလည်းပဲရတော့တာအဲ့ဒါဟာနှစ်သက်မြတ်လို့စရာပါပဲအဲနောက်ဆုံးဒီနှစ်သက်မြတ်လက်စရာဘဝလေးဖြစ်အောင်ဆိုပြီးတော့အခရာလေးလုံးပါတဲ့အပမာဒတရားကိုမြတ်စွာဘုရားကမူတည်ပြီးတော့ဟောရတာပါအဲဒီလမ်းမှနဲ့လမ်းဖမ်း ရှောင်ရှားရမယ့်အချက်များနဲ့ဆောင်ပွားရမယ့်အချက်တွေပါလေပထမနေ့ကပြောသွားပါတယ်ရှောင်ရှားမယ့်အချက်တွေကတော့ပါဠိလိုဒုတိယကျဗမာလိုအကျင့်စိုးတွေပေါ့ကိုနှုတ်စိတ်နဲ့စတဲ့အကျင့်စိုးတွေပေါ့ဆောင်ပွားရမယ့်အချက်တွေကအဲ့ဒါတွေရှောင်ရှားတဲ့အလေးအထားလေးစက်ကစက်ကတော့နေတော့ပါလေ ပါဠိလိုစုကြည်တခေါ်ပါတယ်အကျင့်ကောင်းတွေပေါ့လေကျင့်ကောင်းတွေကျင့်နိုင်သလောက်အကျိုးကျေးဇူးရတာပဲဒီမှာဒီလိုရှောင်ရှားမဲ့ချက်တွေကိုကြိုသိပြီးတော့ရှောင်ရှားရင်ဆိုကြမရဆောင်ပွားလိုက်ရမယ့်အရာတွေကိုဆောင်ပွားလိုက်လာလို့ရှိရင်ကောင်းကျိုးရတဲ့တခုတော့ရှိပါတယ်ဆောင်ပွားလိုက်ရမယ့်အရာတွေကို ရုပ်ရုပ်ဖတ်ရုံနဲ့မရဘူးဆိုတာပေါ့လေလက်တွေ့မပါပဲနဲ့စဉ်းစားရုံနဲ့မရဘူးဆိုတာတော့အဲ့ဒါတော့နားလည်ထားပါတယ်လက်တွေ့ရှောင်မဲ့အရာကိုလက်တွေ့ရှောင်အထူးသဖြင့်လက်တွေ့ဆောင်ရမယ့်အရာတွေဆိုရင်လက်တွေ့လိုရမယ့်အစားဆိုလိုရမယ်ရုပ်ရုပ်ဖတ်ရုံနဲ့မရဘူးစဉ်းစားရုံနဲ့မရဘူးဆိုတာတော့အဲ့ဒါနားလည်ထားပါ ပွင့်တော်မူသွားတဲ့ဘုရားအဆူလူတွေဟာတိသူတိစီသူကိုယ်တိုင်လည်းအမှန်တိသူမှားအောင်အမှန်တိအောင်ဟောပြနိုင်သူပြီးပြင်းတဲ့ပုဂ္ဂိုလ်ဖြစ်ဖို့ရာဝါပေါင်းများစွာဒါနစိုက်တဲ့ပါရမီဖြည့်ကြရတယ်ပါရမီပြည့်စုံရည်တည်တဲ့အခါကျမှ သတိပဋ္ဌာန်ဘာဝနာတရားတွေအားထုတ်ပြီးတော့ဗောလေကိုယ်နှုတ်စိတ်သာသုံးပါလို့အပြည့်နဲ့စာရင်ကျင်းပြီးတော့တန်ရှင်းတဲ့မြတ်စွာဘုရားသိစီရမှန်သမျှတွေအကုန်သိတဲ့မြတ်စွာဘုရားလက်တွေ့လှုပ်ဆောင်ရစိတ်ကူးလို့မဟုတ်ဘူးအဲလက်တွေ့လှုပ်ဆောင်လို့ရာဇဝတ္တမောဟကိရိတာတွေလည်းပဲ အငွေ့သက်ပါမကြံဘောတွေกินပြီးတော့ကိလေသာတွေမှန်သမျှအကုန်လုံးရှင်းပလိုက်တာပါရှင်းပလိုက်တဲ့မှာမောဟခေါ်တဲ့တွေ့ဝေမှုတတိယပြမတိတတ်မှုဒီမာမှုအဲ့ဒါပါသွားတယ်အဲ့ဒါပါသွားတော့မြတ်စွာဘုရားဟာစဉ်းစားလိုက်လို့ရှိရင်သိစရာတွေမှန်သမျှဆိုအကုန်လုံးသိတာပါအဲ့ဒါလက်တွေ့ ညစ်ကြေးတွေမှလည်းအကုန်လုံးပယ်ရှားလိုက်တာအဲဒါကာရကပုဂ္ဂိုလ်ခေါ်တယ်လက်တွေ့လှုပ်ဆောင်သူတဲ့လက်တွေ့လှုပ်ဆောင်ပြီးတော့မိမိလိုပဲလက်တွေ့ပယ်သိနာတွေပယ်ဖို့ရှောင်ရှားသိနေကြတွေရှောင်ရှားဖို့ဆောင်းပွားလိုက်တာတွေရာတွေဆောင်းပွားလိုက်တာဖို့ရာအတွက်နီလန်းဒီအပြည့်စုံဟောခဲ့ပါလားကာရကဆာဟိကထာဝိသေသတော်အဓိပ္ပာယ်သာစာရိနီရဲ့ လက်တွေ့ကြတဲ့မြတ်စွာဘုရားရဲ့လက်တွေ့လှုပ်ဆောင်တဲ့မြတ်စွာဘုရားရဲ့အဆိုမိတ်ကြီးဟာတဲ့ကရုဏာရှိထားပြီးတော့သဗိဒဉာဏ်တော်နဲ့ပေါ့လေမြတ်စွာဘုရားအဆိုမိတ်ကြီးဟောထားတဲ့အဆိုမိတ်ကြီးဟာထူးထူးခြားခြားအကျိုးကျေးဇူးပြီးစီးစေနိုင်ပါတယ်။တာမန်ပြည်တာမဟုတ်ထူးထူးခြားခြားအကျိုးပြီးစီးနိုင်တယ်လို့ အဲ့ဒါလိုဆိုထားပါတယ်အဲ့တော့ဘုဒ္ဓတရားတော်ကြီးဟာလည်းပဲရှောင်ရမယ်ချက်တည်တည်ပြီးတော့ရှောင်ကြည့်ဟမ်ဆိုကြမရဘူးမတည့်ရစာမတည့်မှသိတော့ရှောင်ကြည့်အစာနဲ့ဆက်ပြီးတော့ဆိုကြမရဘူးအဲရှောင်ရှားမယ်ဟာရှောင်ကြည့်ဘုလားဆိုကြမရဘူးဆောင်းပွားလိုက်တဲ့အရာတွေကိုပေါ့လေကောင်းကျိုးဖြစ်စီနေတဲ့အရာတွေ ရှောင်ကြည့်ကောင်းကျိုးရမှာပဲဒါသိကြတယ်ဗီတာမင်ဓာတ်သစ္ဆောင်ဓာတ်များများပါတဲ့အစာတွေကိုစားကြည့်ချစ်ချင်းပဲအဲကောင်းကျိုးရမှာပဲဒါသိကြတယ်အစာပြေမယ်အရာပြေတယ်မယ်ကျန်းမာရေးအဆင်ပြေရမယ်ဘောလိကမျိုးကောင်းကျိုးရမှာဒါမလွဲနိုင်တဲ့လမ်းပါပဲတော့အဲလိုကိုယ်တိုင်လည်းပဲထူးထူးခြားခြားသိပြီးတော့ဝိရိယတ္တဝါတွေကိုလည်းပဲ ရှောင်ရှားသေးတဲ့အရာတွေကိုရှောင်ရှားဖို့ရအတွက်ဟန်တာတဲ့ဆောင်ပွားလိုက်တာတဲ့အရာတွေကိုဆောင်ပွားလိုက်တာကိုရညွှန်ကြားတဲ့ဒါပဲဟန်တာချက်နဲ့ညွှန်ကြားချက်ဒီချက်ကိုကောင်းကြီးနားလဲရမှာပဲတော့မမီရောဒုစုံမှတ်ဖို့ကတော့ရင်သွားလာရင်မှာမိညီပြတာဟာဒါဟန်တာတာပဲ မိလိပြတ်ထားတဲ့သွားလို့ရှိရင်တော့တခုတော့ပြဿနာဖြစ်ဖို့သိကြတယ်အဲ့ဒါမျိုးဆိုလို့ရှိရင်ဟန်တာတဲ့ဟာကိုကာယချိမတိုးနဲ့သမထတဲ့စီကမကြောနဲ့မိစိတ်ပြတာကတော့ဟုတ်လားညွှန်ကြားတာပေါ့သွားဆိုတော့ခွင့်ပြုတာပါပဲတော့ ဒါလည်းစီကံနဲ့ပဲသွားအောင်ပါပဲဒီကတော့စီကံရှိရှိနေပဲကတော့ဒါပါပဲအဲမြတ်စွာဘုရားကဒုစရိတအခြေစိုးတွေကိုတော့မိနီပြပါတယ်မလုံးနဲ့မပြောနဲ့မကြစီနဲ့တားပါတယ်ဓမ္မတားပါတယ်အဲစုကြည်တအကျင့်ကောင်းတွေကိုတော့ဒါလုံးပြီးစိမ့်ပြတယ်လူကောင်းတဲ့လူတွေလို့ပြောကောင်းတဲ့ပြစကားတွေပြောစိတ်တွေစိတ်ထားတွေ သရှိအောင်မြင့်တဲ့အသိဉာဏ်တွေဖြစ်အောင်ကြိုးစားဆိုတာပေါ့လေအဲ့ဒီလိုတော့ညွှန်ကြားပါလိမ့်မယ်ဆိုတော့ဟန်တာတဲ့အချက်တွေကအပိုင်း၃ပိုင်းခွဲပြီးတော့ဟန်တာပါတယ်ထို့အတူပဲညွှန်ကြားတဲ့အချက်တွေလည်းပဲအပိုင်း၃ပိုင်းခွဲပြီးတော့ညွှန်ကြားခဲ့ပါတယ်အဲ့ဒီနှစ်ပိုင်းတည်းက ဟန်တားတဲ့အချက်တွေကိုမြတ်စွာဘုရားကဟန်တားခဲ့တာအပိုင်း၃ပိုင်းကဒုစရိုက်မရှောင်တဲ့အပိုင်းကတစ်ပိုင်းကာမဂုဏ်ကို မရှောင်တဲ့ဘက်ကမချိုးချံတဲ့ဘက်ကတစ်ပိုင်းနဲ့ကြည်ကင်ကောင်းကျိုးရာကုသိုလ်တရားတွေဆောင်ပွားတဲ့အခါမျိုးမှာမယုံကြည်လိုခြင်းစသည်ကတစ်ပိုင်းနဲ့ အပိုင်း၃ပိုင်းခွဲထားခဲ့ပါတယ်အပမရာလည်းဒီတိုင်းပါပဲဆောင်ရှားတဲ့ရက်တီဆောင်ရှားဖို့ရာအတွက်ယူတည်တည်ဆောင်ရှားဖို့ပါလေပြီးတော့ချို့ချတဲ့အရာတွေလည်းပဲချို့ချံဖို့သူသဖြင့်ပြည်ကင်းကောင်းကျိုးရအထက်တန်းစားကုသိုလ်တရားတွေပွားတဲ့အခါမှာယူတည်တည်နဲ့စိတ်ဆက်ဆက်နဲ့မရမနာစသည်ဟောလေ ဆောင်ရွက်ဖို့ဆိုတာပေါ့လေအဲလိုခွဲပြီးတော့ဟောထားခဲ့ပါတယ်ပထမအုပ်စုကိုတော့ရှောင်ရှားမရှောင်ရှားတာပေါ့လေဒုတိယအုပ်စုကိုတော့မဆင်ကျင်တာပေါ့လေအကန့်အသတ်မထားတာပေါ့လေတတိယအုပ်စုကိုတော့လေးလေးစားစားစိစိဆက်ဆက်မရှိတာပေါ့လေဒီမှာအဲ့ဒါတွေကအကုန်လုံးအပေါ်မှာပေါ့လေ လေဟင်းတာပြက်ကွက်တာပော့ဆတဲ့သဘောပါပဲလေဟင်းပြက်ကွက်ပော့ဆတယ်ဆိုရင်အကျိုးမဲ့ဖို့ပါပဲအဲ့ဒီသုံးမျိုးတွေကပထမအုပ်စုပေါ်ဒီဒုစိတကာဒုစိတေဝဝစီဒုစိတေဝမနောဒုစိတေဝတမှုခိုးမှုကာမတောင်းကြမှုကာဒုစိတ်၃မျိုးလိမ်မှုရန်တိုက်မှု စေရေးတိုင်းထွာမှုအနည်းမဲ့တဲ့စကားတွေပြောဆိုထောက်ရှိသူရှိတဲ့၄ပါးပေါ်အကျင့်ဆုံးသူရပစ္စည်းအပိုင်ရှိလို့မှုအပိုင်ရမတရားရလို့မှုသူရဖြစ်ရှိလို့မှုကောင်းဆိုအပြုမှုတွေကကောင်းကျိုးဆိုပြမရလို့အယူဆလွှဲမှုဒါစိတ်ပိုင်းဆိုင်ရာအကျင့်ဆုံးတွေပေါ့အဲဒီအကျင့်ဆုံး၃အုပ်စုမှာ အကျဉ်းဆုံး၃မျိုးမှာပေါ့လေအုပ်စု၃မျိုးမှာစိတ်အလိုကြလွတ်ထားတာစိတ်တစ္ဆဝဇ္ဇကောဆိုတော့စိတ်အထိမ်းရှိပဲနဲ့လွတ်ထားလိုက်တာတခါမှားပြီးတော့မှားမှမသိပဲနဲ့ပေါ့လေထက်ခါထက်ကပေါ့လေအဲသူလွတ်ထားလိုက်တာပေါ့လေဟွန်းလွတ်လပ်ခွင့်ပေးထားလိုက်တာပေါ့လေ ဥပမာပြန်တစ်ခါလောက်တတ်ပြီလို့ရှိရင်ပြန်ပြီးတော့တတိနဲ့သိမ့်ရမယ်ဆိုမသိမ့်ပဲနဲ့တတ်ချင်တိုင်းတတ်တာပေါ့ခိုးချင်တိုင်းခိုးကာမတောင်းချင်တိုင်းတောင်းချတာပေါ့အဲ့ဒီပဲလွတ်လပ်ခွင့်ပေးထားတာတွေပေါ့လိန်တတ်တဲ့ပုဂ္ဂိုလ်ကလည်းတစ်ခါလိန်ပြီးလို့ရှိရင်နောက်ထပ်ပြန်ပြီးတော့မသိသိမစင်ကြပဲနဲ့ပေါ့လေပြောချင်တဲ့ဘုရားတွေပြောစသည်ပေါ့လေဥစီတုချက်ဟောလဲခုနမနောတိဆိုက်ပါလည်းပဲ တခါတခါတော့ပြောပြီးလို့ရှိရင်ပြန်ပြီးတော့ထိန်းချုပ်ရမယ်ဆိုတော့မထိန်းချုပ်ခဲနဲ့ပေါ့လေလွတ်လပ်ခွင့်ပေးထားလိုက်တာပေါ့လေဒီမှာအဲ့ဒါမျိုးအဲ့ဒီအပိုင်းတွေကဒါအကျဉ်းစားအကျဉ်းတန်းဆုံးတစ်ပိုင်းပေါ့ဒီမှာအဲ့ဒီပမာဒကတော့တိတ်ကိုပဲလူမှုတရားတွေပြက်ွက်လေဟင်းပြီးတော့ပော့ဆတဲ့သဘောတွေဖြစ်ကုန်တာအဲ့ဒါမျိုးကိုတော့ အပိအကြီးဆုံးအနေနဲ့ပေါ့လေအုပ်စု၃မျိုးထဲမှာဆိုအပိအကြီးဆုံးအနေနဲ့သတ်မှတ်ပါတယ်တော့ဟွန်းဒါဝင်လို့ဒုစိတ်၃ပါးအဲခြေစိုးများစိတ်သွားစေခွင့်လှုပ်ထားလျင်ဆိုတာပါလေသွားလာလှုပ်ရှားလုံကျူးညာသူအားမေးလျော်ခေါ်စီပဲဆိုတာပါလေအဲဒီမြတ်စွာဘုရားဆုဆုံးရတဲ့အတိုင်းကြပြာလေးဖွဲ့ထားပါတယ်တမန် ကဘာပေါ်ရှိလူသားတိုင်းလူသားတိုင်းဟာအနည်းဆုံး၅ပါးသီလကတော့ရှိရပါတယ်ဗုဒ္ဓသာသနာဝင်သာ၅ပါးသီလလုံချောရတာမဟုတ်ပါဘူးကုန်လုံးဘာသာဝင်တိုင်းဘယ်အယူဝါဒဖြစ်ဖြစ်ခရိယာရောမွတ်စလင်ရောဟိန္ဒူရောဘုရားဘာသာဝင်ရောအကုန်လုံးလည်းလူသားတိုင်းမှလည်း တမှုမှာရှောင်ပဲခုံမှုမှာရှောင်ပဲကာမတောင်းကြမှုမှာရှောင်ပဲလိန်ရမှုမှာရှောင်ပဲဥယေစုကတောက်ရှူရံကမှုမှာရှောင်ပဲဒါရှောင်စရာအချက်တွေပါပဲဘုရားဘာသာဝင်မှာရှောင်ရတာမဟုတ်ဘူးလူသားတိုင်းရှောင်ရမယ်ဆိုတာပေါ့လေအဲမရှောင်နိုင်ဘူးဆိုလို့ရှိရင်တော့ဒါရှောင်ရမယ့်အချက်တွေပေါ်မှာပေါ့လေ လူဝတ်တရားတွေပြက်ကွက်သွားပြီလေဟင်းသွားပြီပေါ်ဆာသွားပြီဟိုတရားပေါ်ဆာတဲ့အတွက်ကိုယ်မှလည်းပဲအကျင့်တွေအခြေခံစပြီးတော့ပြည့်သွားပြီဘုရားဗရာဖြစ်သွားပြီကျင့်ပြည့်တယ်ဆိုလို့ရှိရင်အပြင်မကင်းတော့ကိုယ်နှုတ်မတန်ရှင်းတန်ရှင်းတော့ရိုင်းဆိုင်ရိုင်းဆိုင်နဲ့ကြမ်းတမ်းနဲ့ပူလုံး ရှင်းရပြီးတော့ဆစ်ဆုပ်เสียလေးဖြစ်တာပဲဒါဆိုပြစ်ဒီပေါ့ဒါဒီဘဝမှာပဲဆိုပြစ်ဒီပေါ့ရှင်းလာရောက်ရင်ရောက်တော့အောက်တန်းစားဘဝကြီးရောက်လာတယ်ပဲရှိပါတယ်တမဒါကြီးကမကောင်းဘူးပဲဒါတော့ဟွန်းအဲ့ဒါကြီးဟာဒီမကောင်းမှုဒုစရိုက်မှာစိတ်လိုချလွတ်ထားပြီးတော့ လွတ်လပ်ခွင့်ပေးထားတဲ့ပမာဒကြောင့်ဖြစ်ရတာဆိုတာပေါ့လေဒီမှာသွားပြီးတော့ကောက်ချက်ချလို့ရတယ်ဟွန်းဒီခါပြောမှာရှောင်ရှားရမယ်သူစိရိတအကျင့်ကောင်းတွေပေါ့လေညွှန်ကြားချက်တွေပေါ့လေမလိုက်နိုင်ပြီးတော့ကောင်းကျိုးလည်းမရတော့ဘူးအဲဒီလည်းပဲလေဟိပြက်ွက်ပေါ့ဆသွားပြီးတော့ ဆိုးကျိုးဒီဟန်တာချက်ဒီရှောင်းမဲ့ဟိုတရားလေးပြက်ွက်တော့ဆိုးကျိုးရကောင်းကျိုးတွေရဖို့ရာအတွက်ညွှန်ကြားချက်တွေလည်းပဲမလိုက်လာတော့ကောင်းကျိုးမရအဲ့ဒီဘဝကတော့တော်တော်ဆစ်ဆုပ်เสียကောင်းတဲ့ဘဝပါပဲတမန်အခုယောဂီတွေငါးပါးသီလတွေမဟုတ်ဘူး ရှစ်ပါးသီလပါပေါ့လေဟွန်းပြီးတော့ကာမိစုမိဆာစရနေရာမှာအပရမစရိယပေါ့လေကိုပိုင်တဲ့ဟာတော်မှာခိတ္တခဏကြီးခံပြီးတော့ပေါ့လေရှောင်ရှားတယ်အမွန်းတင်သီလတွေလည်းပါလာတယ်ကာမဂုဏ်အားပေးတဲ့ညဏ်ဤချမ်းစာညစွာစားတာအပျော်ပါပေါ့လေခါဆိုတိမုတ်တာ တွေးလိုက်တာပေါ့လေဒါတွေကအမှန်အချိန်လည်းကုန်ပါလေသူကအချိန်ဖြုံးပြီးတော့ကာမအားပြည့်တဲ့ဟာတွေလည်းရှောင်တာတယ်ဘယ်လောက်ကောင်းသလဲခံခါလာလာကာမဂုဏ်မွားတွေခံစားတဲ့အိယာကြီးပါလေပေါ့လေဒါတွေဒါတွေလည်းခံလာဖြစ်ရိုးရိုးလေးရှိတယ်ဒါအမွန်းတွေဒီလာတွေပေါ့ရုပ်ထုပစ္စည်းတွေ polish တိုက်လိုက်တဲ့ခါကျတော့တောက်ပြောင်လာတယ်လို့ပေါ့လေ ငါးပါးသီလအပေါ် မှာပေါ့လေအမွန်းနေနေပါလာတဲ့အခါကျတော့ငါးပါးသီလလည်းတောင့်ပြီးတော့ပို့ပြီးတော့သီလတွေလည်းတောက်တောက်ပြောင်ဖြစ်လာတယ်အဲ့ဒါဒီမိမိတို့ခုနမိလျော့ပေါ်ဆောက်မှုပြက်ကွက်မှုရှိပဲတော့ပေါ့လေမပြက်ကွက်တာမလေဟဲ့တာမပေါ်ဆတာပေါ့လေမမေးမလျော့နဲ့ထိမ့်ထိမ့်ဆောက်ဆောက်နေတော့နေတိုင်းဒီဟာတွေကလုံးနေပြီဆိုလို့ရှိရင် ကိုယ်နဲ့နှုတ်ပြောစရာကြဲစရာဖြစ်တည်ခြင်းပြီးတော့တန်ရှင်းလားရည်ကြည်တာနုညတာအေးချမ်းတာဖြစ်တဲ့စရာလေးတွေဖြစ်နေတာကောင်းကျိုးတွေချက်ချင်းရလာတာပဲဒီမှာအဲ့ဒါလေးတွေစီရင်လဲလို့ရှိရင်ဒီလောက်လောက်ထိရတာကိုပဲတော်တော်ကြီးလက်ဆရာကောင်းနေပြီကို့မှာလည်းပဲထိနိုင်တဲ့အတွက်ကိုမှုနှုတ်ကြီးစင်ကြယ်ကိုကိုကိုထိနိုင်တော့တစ်ဖက်သားပုဂ္ဂိုလ်တွေလည်းပဲ စောကားရမရောက်တော့ဘူးကာဝယ်ဆောက်ရှောက်ပြီးသားဖြစ်သွားတယ်တခါတခါမှလည်းကိုကြီးစာတရားနဲ့ဘာလို့သူတို့ဘာကိုထိကြရအောင်ကာဝယ်ဆောက်ရှောက်လိုက်တယ်သူတို့ဘာကာဝယ်ဆောက်ရှောက်ခြင်းဖြင့်ကိုယ့်ကိုယ်ကိုလည်းမှားရအောင်ထိချုပ်ပြီးသားဖြစ်သွားတယ်နှစ်ဖက်အကျိုးရှိပါတယ်ဒီလာကတကူကောင်းစာသဘောမဟုတ်ပါဘူးနှစ်ဖက်အကျိုးရှိသွားတယ်ဒီမှာအမှန်ကောင်းတဲ့အလုပ်ပါပဲ အဲဒီလိုကြည်စိုးဒီပုံမှာပါလိစိတ်လိုချက်လှုပ်ထားလှုပ်လက်ခွင့်음ပေးထားပြီးတော့ပါလိကျွလွန်စော်ကားလို့ရှိရင်လူစိုးစည်းဝင်ဖြစ်တယ်လို့ပါလိကာမဂုဏ်၅ပါးပေါ်မှာလည်းပဲစိတ်လိုချက်လှုပ်ထားပြီးတော့လှုပ်လက်ခွင့်ပေးထားလို့ရှိရင်လည်းပဲသူလည်းပဲပမာဒထဲမှာပါတာပါပဲ။ အဲ့ဒီတည်းစိတ်မသွားရအောင်လို့ဖြစ်တိုင်းမရှိသတိပြုစောင့်ဖို့အစဉ်ထားဆိုတဲ့အတိုင်းပါလေကိုယ်ရဲ့ကလက်ငင်းပေါ်တဲ့အာယုံလေးကြီးပေါ်တိုင်းပေါ်တိုင်းပေါ်လေစိတ်အားစိုက်ချိန်သားကပ်ပြီးတော့ဆွဲဆွဲပြီးပြရှုမှတ်ပြီးတော့အဲ့ဒီမှာစိတ်ကလေးဆူဆီးပေးနေရင်ပမာဒရဲ့ဆန့်ကျင်ပဲအပမာဒတွေဖြစ်နေတာပါပဲဒီမှာကာမဂုဏ်ပေါ်မှာစိတ်အလိုကြလွတ်ထားတာမရှိပါဘူး အဲ့ဒီမှာလည်းပဲပမာဒအပမာဒခွဲခြားပြီးတော့နားလည်ရပါပေါ့ပัญจစုဝါကာမဂုဏိစုจิตသဟောစိကောဟောစိကနုပ္ပဒါနာကာမကုဏ၅မျိုးကာမကုဏဆိုတဲ့စုစုမှာကာမကတပုတ်ကုဏကတပုတ်ပေါ့ကာမဆိုတာလူချင်းစရာတွေပေါ့ မြင်စေစရာအမြင်ကောင်းတွေပေါ့ကြားရှင်စရာအသံကောင်းတွေပေါ့ရှုရှင်စရာအနံကောင်းတွေပေါ့စားရှင်စရာအရသာကောင်းတွေပေါ့ထိတွေ့ခြင်းစရာအတွေ့တွေပေါ့လေနုနုဖဖရာလေးတွေပေါ့လေအရင်အေးအောင်အေးလို့ရှိရင်လွေးအောင်မတက်မတာဖြစ်လို့ရှိရင်ပြင်ဆင်ပြီးတော့မြင်းမြင်းပြင်ဆင်ပြီးတော့တက်တာဝင်နေတာတွေပေါ့လေဒါတွေပေါ့ ကောင်းတာတွေအဲမြင်ချင်းကြားချင်းနားချင်းစားချင်းထိချင်းစားပါလေဒီမှာအဲ့ဒါလေးပေါ့ကိုကောင်းတဲ့ဟာတွေဟိုစိတ်လိုချလွတ်ထားလို့ရှိရင်စိတ်ကြိုက်တွေတွေးပြီးဆိုလို့ရှိရင်အဲ့ဒီစိတ်ကြိုက်เสียအာယုန်တွေကကြိုက်တဲ့ပုံကိုခါတဲ့ဟိုမခွာနေအောင်ဖန်ဆာထားလိုက်တာပဲချုပ်ထားလိုက်တာပဲအဲ့ဒါကုဏခေါ်တာပဲ လူကြီးစရာအာယုံကလူကြီးနေတဲ့ပုဂ္ဂိုလ်ကိုအဲ့ဒီအာယုံကမခွာရအောင်ဖမ်းချုပ်ထားလိုက်တာတခါတော့လှုပ်နေတော့ရမှကျင်တတ်နိုင်မယ်ဆိုတဲ့သဘောလေးသိရောက်သွားတော့ပဲအဲ့ဒါမှကာမဂုဏ်စိတ်ကြီးအများကြီးပေါ့အမြင်နဲ့ရှိသေးတာပဲစိတ်ကြိုက်အတန်လေးတွေကြားလို့ရှိရင်အဲ့ဒီကမခွာနိုင်တော့အတန်ကဖမ်းချုပ်ထားတာအနတ်လည်းထုံးလိလောက်ပါ အရသာလည်းထိုနည်း၎င်းကိုအရသာကြိုက်တဲ့ပုဂ္ဂိုလ်တွေကလည်းအဲ့ဒီအရသာနေစားလို့ရှိရင်အဲ့ဒီအရသာမခွာနိုင်တော့ဖန်ချုပ်ထားလိုက်တာအထီးအတွေ့အပြေမအထီးတွေ့ဘုံမအထီးတွေ့ဆိုအဲ့ဒါတွေကဖန်ချုပ်လိုက်တာခွာလို့ရတော့ဒီခါလဲအဲ့ဒါကာမဂုဏခေါ်ရတယ်ဓမ္မဟွန်းဒီကာမဂုဏအာယုန်လိုက်စားတဲ့ပုဂ္ဂိုလ်တွေကိုလူကြီးစရာအာယုန်၅ပါးကပေါ့လေ လူကျင်မမောတဲ့ပုဂ္ဂိုလ်ကိုမခွာရအောင်မလို့ဖန်ချုပ်ထားတဲ့အရာတွေအဲ့ဒါကာမကုဏလို့ခေါ်ပါတယ်အဲ့ဒါ၅မျိုးရှိပါတယ်အဲ့ဒီ၅မျိုးမှာစိတ်လူကြလွတ်ထားတာတဲ့တခါတည်းလွတ်လပ်ခွင့်ပေးထားတာတဲ့နည်းနည်းမှထိတ်ချုပ်ဖို့ပါဖို့မရှိတော့ဘူးလွတ်လပ်ခွင့်ပေးထားတာတဲ့အဲ့ဒါလွတ်လပ်ခွင့်ပေးထားပြီဆိုလို့ရှိရင် ဒါကြီးချိုးချနိုင်မှဖမ်းချုပ်နိုင်မှကိုယ်နှုတ်စိတ်ထားလေးရဲ့သဏ္ဍာန်ကိုအထူးသဖြင့်စိတ်ကြီးစိတ်ထားလေးရဲ့သဏ္ဍာန်ကိုအဲ့ဒီအတ္တမရတော့ဘူးအညံ့နေပဲညစ်ပတ်တာတွေပဲရနေတော့ညစ်ပတ်တာတွေရလို့ရှိရင်တော့အတ္တမရတဲ့အတွက်အကျိုးမရတော့ဘူးပေါ့အညံ့နေရတဲ့အတွက်အညံ့မဲ့အကျိုးပဲဆိုးကျိုးတွေပဲရတော့တာပါတော့ကာမဂုဏ်နဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်များကတော့ ကိုယ်နဲ့ဆိုင်တာလောက်ပဲရှေ့ရောက်တယ်ဆိုလို့ရှိရင်တော့လောကပြည့်တော့ကင်းပါတယ်ကိုယ်နဲ့မပိုင်မဆိုင်တဲ့ဟာတွေပေါ်ရှေ့ရောက်သွားလို့ရှိရင်တော့ဒါတော့မတရားစိတ်တွေပဲပေါ့လေအဲဒီလိုမဆိုင်တဲ့ပုံမှာစိတ်တွေမရောက်အောင်ထိမ့်နေလို့ရှိရင်တော့တော်တာပေါ့လေဒီစိတ်တရားတွေမှာလည်းစိတ်လိုချလွတ်တာကာမဂုဏ်မှာလည်းပဲထင်သလိုပေါ့လေဆိုင် မဆိုင်တဲ့ဟာတွေပဲဒါကြီးသွားပြီးတော့စော်ကားပဲဆိုလို့ရှိရင်တော့လူချင်းကိုတရားပြည့်နေတာဟုတ်တရားတွေကပြည့်နေတာပဲဟွန်းခေါင်းကထိမ့်သိမ့်သိတဲ့အရာတွေထိမ့်သိမ့်မှုရာအတွက်ပေါ့လေဆောင်စည်းမှုတွေမရှိတော့ဆောင်စည်းမှုတွေပြည့်လို့ရှိရင်တော့ဒါလူမပြီးသားတာလေလူလိုစိတ်မထားနိုင်တာတွေပေါ့လေဖြစ်ကုန်တာပါပဲ။ အဲလိုဖြစ်အောင်လုပ်တာကတော့ခုနပြက်ကွက်မှုပမာဒပေါ့လေလေဟဲမှု ပမာဒပေါ့ဆမှုပမာဒကြောင့်ဖြစ်ရတာဆိုတာပေါ့လေအဲဒီလိုလည်းပဲနားလည်ထားရပါတယ်လူလောကမှာတော့ကိုယ်နဲ့မဆိုင်တဲ့ကာမဂုဏ်တွေပေါ်မှာပေါ့လေထိတ်ချုပ်နိုင်လို့ရှိရင်တော့ဒါအပမာဒတော့တဝက်ဖြစ်နေပါတယ်ဒီကတော့အရေးကြီးတဲ့ပေါ်မှာပေါ့လေ မလျင်မပြက်ကွက်မပေါ်ဆတာတော့ဒါတော့ကောင်းပါလားခုလိုတရားထုတ်နေပြီဆိုလို့ရှိရင်ကိုယ်နဲ့ဆိုင်တဲ့ကာမဂုဏ်ဒီပုံမှာရောကိုယ်နဲ့မဆိုင်တဲ့ကာမဂုဏ်ဒီပုံမှာရောစိတ်လိုကြလွတ်ထားမှုမရှိရအောင်ဆိုပြီးတော့ဖြစ်တိုင်းမှရှိသတိပြုစောင့်ဖို့အစဉ်ထားကြတာပါလေပေါ်လိုက်ပေါ်လိုက်ပေါ်လိုက်မှတ်နေလို့ရှိရင်တော့မှတ်နိုင်သလောက် ပမာဒတွေကင်းတဲ့နေရာကင်းပြီးတော့အပမာဒတွေပဲဖြစ်များပါတယ်ဒီမှာဒီမှာကောင်းပါတယ်ဒီကတော့အခုရှင်းပြခဲ့တဲ့အရာတွေကတော့ရှောင်ရှားရမယ့်အချက်ဒီပုံမှာချုပ်ချရမယ့်အချက်ဒီပုံမှာပေါ့လေမရှောင်ရှားမချုပ်ချလို့ရှိရင်ပမာဒဖြစ်ပုံနဲ့ရှောင်ရှားရမယ့်အချက်ဒီပုံမှာရှောင်ရှားပြီးတော့ချုပ်ချတဲ့အချက်ဒီမှာ ချို့ကြံနိုင်လို့ရှိရင်တော့အပမဒဖြစ်ပုံပါပဲနောက်ဖြစ်ပွားစီတဲ့ကုသိုလ်တရားတွေမှာပမာဒအပမာဒဖြစ်ပုံလေးဆက်ပြောပါအောင်မယ်ဒီလားတွေဆက်ဆောင်ထဲလို့ရှိရင်ကိုနှုတ်တန့်ရှင်းတဲ့အပြုမှလေးတွေဟာအချိန်ပေါင်းတစ်ချိန်နဲ့ချိန်ရစပြီးတော့အချိန်ပေါင်းများစွာဟောဒီဆက်တန့်ရှင်းနေတာအကြည်လင်းနေတာပဲ ကာမဂုဏ်တွေကိုထိန်းချုပ်လို့ရှိရင်ထိန်းချုပ်တဲ့အာရီရတဲ့တစ်ချိန်မကအချိန်ပေါင်းများစွာဆက်သွားနေတာပဲအခုလိုထိတ်တန်းစားကုသိုလ်တရားတွေပေါ့လေတန်ရှင်းတဲ့ကုသိုလ်တရားတွေလက်တွေ့ဖြစ်ပွားစီရမှာတော့တိတ်ကိုယူရပါတယ်တိုင်တာကိုယ်စားလှုပ်ရှားပြီးဖြည်းဖြည်းသာသာလုပ်ရတဲ့လူမှပါလို့အဲဒီတန်ရှင်းတဲ့ကုသိုလ်စိတ်ကလေးတွေဟာ တစ်ခုနဲ့တစ်ခုလည်းပဲဆက်ဆက်နေရပါတယ်တော့တန်ကွင်းဆက်တွေလိုပေါ့ဒီကွင်းဆက်ကလေးတွေဖြစ်အောင်လည်းဆက်ဆက်နေရတာကြားထဲမှာအပြတ်မရှိရဘူးလုံးဝအိပ်ပျော်ကြီးခြံလောက်ထားပြီးတော့ခြံတဲ့အချိန်တွေမှာမနေမနာပါဘူးရနာရတယ်မရှိပဲနဲ့ပေါ့လေတစ္ဆမှနေရတာပဲအိပ်ပျော်နေတဲ့အချိန်ပဲတက်တာရဲ့ကျန်တဲ့အချိန်တွေပေါ့မပြတ်မလားအခုတန်ရှင်းတဲ့ကုသိုလ်စိတ်ကလေးတွေပွားနေရပါတယ်တမန် အဲဒီလိုတခြင်းတဲ့ကုသိုလ်စိတ်ကလေးတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့ဝိဇ္ဇသဘောဖြစ်အောင်ကိုလေရိုသေးသေးမလုပ်တာစိစိဆက်ဆက်မလုပ်တာယနာယနာပြီးတော့လုပ်တယ်ဆိုလို့ရှိရင်လည်းပဲလေဟဲမှုတွေရှိနေပြောင်းပြက်ကွက်မှုတွေရှိနေပြောင်းပေါ်ဆံမှုတွေဖြစ်နေပြောင်းအဲဒီပမာဒတွေလည်းဖြစ်တတ်ပါတယ်အဲဒီလိုမဟုတ်ဘဲနဲ့ရိုသေးသေးလုပ်မယ်ရှိရှိဆက်ဆက်ဓမ္မနဲ့ဓမ္မကွင်းစစ်လေးတွေဖြစ်အောင်လုပ်မယ် ရန်သားချင်းမရှိပဲနဲ့ပေါ့လေတစ်ဆက်တည်းတစ်ခါတည်းသွားပြုလုပ်တယ်ဆိုလို့ရှိရင်တော့ခုနတန့်ရှင်းတဲ့အစိတ်ကလေးတွေနောက်အသိဉာဏ်လေးတွေလည်းတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့တိုးပေါ်လာမှာပါပဲပြီးတော့ငရမှကြီးလာမယ်တေးရမှထွာလာမယ်နဲရမှများလာမယ်တော့ဘာဝနာစိတ်ကြီးကောင်းတဲ့လုပ်တွေလုပ်တဲ့နေရာဟာလည်းပဲ ခုနယူတည်တည်စိတ်ဆဆလို့ဖို့အဲ့ဒါလေးလည်းရှိနေပါသေးတယ်အခုကသုံးမျိုးအချင်းချုပ်ပြောလိုက်ပါပြီနောက်နောက်နေ့တွေမှာတော့အဲ့ဒါကြီးအကျယ်ချက်ပြီးတော့လုံငန်းရှင်နဲ့တွဲပြီးတော့ဟောပါမယ်ဒီနေ့ကတော့3နာရီနဲ့20မိနစ်ရှိသွားတာဖြစ်တော့ဒီမှာပဲရကြအောင်စို့